ခန်းကြီး16အငယ်1မှ4ဒါဝိဒ်သည်တောင်ထိပ်ကိုအနှဲငယ်လွန်သောအခါမေဖိဘောရှိ၏ကျွန်ဇိပါသည်ကုန်းဤတင်သောမြင်းနှစ်စီးနှင့်တကွမုတ်လုံး200စပြည့်တီးချုပ်အပြုတ်တရားတင်မွန်တဖန်းသည်ပြင်အပြားတရားစပြည့်ဘူးတလုံးကိုမြဲပေါ်မှတင်ဆောင်လျက်ခရီးဥချိုပြုတ်အံ့သောငါလာ၏ရှင်မြင်းကလည်းအဘယ်သို့ပြုတ်ခြင်းငါဤဥစ္စာကို ဆောင်ခဲ့သည်ဟု ဇိဘအားမေးလျင်ဇိဘကမြဲတို့သည်နန်းတော်သားများစီးဖို့မုံနှင့်တတိတို့သည်လူလင်များစားဖို့စပြည့်ရည်သည်လည်းတော၌မောသောသူများတောက်ဖို့ဖြစ်ပါသည်ဟုလျှောက်၏ရှင်မြင်ကလည်းတင့်တခင်ဤသားသည်အဘယ်မှရှိသနည်းဟုမေးလျင်ဇိဖကယေရုရှလင်မြို့၌နေရစ်ပါ၏ယနေ့မှဣဒရလအမျိုးသည်ငါအဖအီနိုင်ငံကိုငါအား ပြန်ပေးလိမ့်မည်ဟု ဆိုကြောင်းကိုလျှောက်လေတော့ရှင်မြင်းကမေဖိဘောရှက်နှင့်ဆိုင်သမျှသောဥစ္စာသည်တင့်ဥစ္စာဖြစ်စေဟုဇိဘအားမိန်တော်မူ၏ဇိဘကလည်းအရှင်မင်းကြီး ကျွန်တော်သည်ရှေ့တော်၌မျက်နာရပါမည်အကြောင်းရှ िख ိုးအတနာတော်ခံပါသည်ဟု ပြန်လျှောက်လေ၏အငယ်9မှ14ဒါဝိမင်းကြီးသည်ဘာဟုရိမြို့သို့ရောက်သောအခါ ရှောလူ၏အဆွေအမျိုးဂေရသားရှိမိအမည်ရှိသောသူသည်ကျိန်ဆဲလျက်ထွက်လာ၏ဒါဝိမင်းကြီးနှင့် ကျွန်တော်မျိုးအပေါင်းတို့ကို ကြောက်ခဲနှင့်ပြစ်လေ၏လူများအပေါင်းနှင့်မူးတော်မတ်တော်အပေါင်းတို့သည်လက်ရတော်ဘက်လက်ဝဲတော်ဘက်၌ရှိကြ၏ရှိမိကျိန်ဆဲသောစကားဟုမူကားတွားဟဲ့တွားဟဲ့လူအသက်ကိုတတ်သောအာဓမလူရှောလူ၏နိုင်ငံကိုလူယူ၍ သူ၏အဆွေမျိုးကိုတတ်သောအပြစ်အလုံးစုံကိုတင့်ကောင်းပေါ်မှာသာရဘုရားတက်ရောက်စေ၍နိုင်ငံတော်ကိုတင်ဤသားအဘရှလုံလက်၌အတော်မူပြီးတင်သည်လူအသက်ကိုတတ်သောသူဖြစ်သောကြောင့်ကြည်ပါအမှုကြီးရောက်လေပြီဟုဆို၏ဇေရုယသားအပိရှဲကလည်းထိုခွေးသေးကောင်သည်အရှင်မင်းကြီးကိုကျိန်ဆဲရမည်လောကျွန်တော်တွား၍သူ၏လေပင်ကိုဖျက်ပြရစေဟု နားတော်လျှောက်လျှင်၊ရှင်ဘုရင်က၊အိုဇေရုယာသားတို့၊သင်တို့သည်ငါနှင့်အဘယ်သို့ဆိုင်သနည်း။ထိုသူသည်ကျိန်ဆဲပါလေစေ။ဒါဝိဒ်ကိုကျိန်ဆဲလော့ဟုထာဝရဘုရားမှာထားတော်မူပြီ။သို့ဖြစ်၍သင်သည်အဘယ်ကြောင့်ဤသို့ပြုသနည်းဟုအဘယ်သူဆိုရမည်နည်းဟူ၍၎င်း၊ကြည့်ပါ။ငါ့ကိုယ်ထဲကထွက်သောငါ့သားရင်းသည်ငါ့အသက်ကိုရှာ၏။ထိုဗင်္ယာမိန်အမျိုးသားသည်ထိုမျှမက အခွင့်ရှိလိမ့်မည်သူကိုရှိပါလေစေကျိန်ဆဲပါလေစေဒါဝရဖျားမှားထားတော်မူပြီးဒါဝရဖျားသည်ငါ၏ဒုက္ခကိုကြည့်ရှု၍ယနေ့ထိုသူကျိန်ဆဲသည့်အတွက်ကောင်းသောအကျိုးကိုပြန်ပေးကောင်းပေးတော်မူလိမ့်မည်ဟု၍၎င်းအပိရှဲနှင့်ကျွန်တော်မျိုးအပေါင်းတို့အားမိန်တော်မူ၏ဒါဝိဒ်သည်နောက်တော်လိုက်သူတို့နှင့်တကား လမ်း၌သွားစဉ်တွင်ရှိမိသည်ဒါဝိဒ်တစ်ဖက်တစ်ချက်တောင်ကပန်းနမ်းမှရှောက်သွားသည်ဖြင့်ကျိန်စဲလျက်ကြောက်ခဲနှင့်ပြည့်၍မြေမှုန့်ကိုလည်းပက်လေ၏ရှင်ပြန်မှဆက်၍နောက်တော်သို့လိုက်တော်သူအပေါင်းတို့သည်မောလျက်ဘာဟုရိမြို့သို့ရောက်၍အမောအပန်းဖြေကြ၏အငယ်၅မှ၁၉အဘရှလုံနှင့်လူအပေါင်းတို့သည် ယေရုရှလင်မြို့သို့ရောက်၍အဟိသောဖေလလည်းပါ၏ဒါဝိဒ်၏အဆွေခင်မွန်းအာခိလူဟုရှဲသည်လည်းအဘရှလုံထံသို့ရောက်လာ၍ရှင်မြင်းအသက်တော်ရှင်စေတည်းရှင်မြင်းအသက်တော်ရှင်စေတည်းဟုကောင်းချီးပေး၏အဘရှလုံကလည်းတင်ဤအဆွေခင်မွန်း၌ဤသို့ကျေးဇူးပြုသလောတင်အဆွေခင်မွန်းနှင့်အတူအဘဲကြောင့်မလိုက်တနည်းဟုဟုရှဲအားဆိုလျင်ဟုရှဲက ထိုသို့မိန်တော်မမူပါနှင့်သာဝရဘုရားမှဆ၍ဤလူများနှင့်ဣဒရလလူများ အပေါင်းတို့သည်ရွေးချယ်သောသူထံမှကျွန်တော်ကျွန်ခံပါမည်ထိုသူထံမှနေပါမည်ဟု၍၎င်းတပန်းအကျဉ်သူထံ၌ကျွန်ခံရ၏ထိုသူ၏သားထံ၌ကျွန်ခံရသည်မဟုတ်ပါလောကျွန်တော်သည်ခမည်းတော်ထံ၌ကျွန်ခံသည်နိတူ ကိုရောထာ၌လည်းကျွန်ခံပါမည်ဟု၍၎င်းအဘရှလုံအားလျှောက်ဆို၏အငယ်20မှ23အဘရှလုံကလည်းငါတို့သည်အဘယ်သို့ပြုအပ်မည်ကိုအကြံပေးပါဟု အဟိတောဖေလအားဆိုလျင်အဟိတောဖေလကနန်းတော်ကိုစောင့်စီခြင်းဟာခမည်းတော်ထားခဲ့သော ကိုလုတ်တော်တို့ရှိရာသို့ဝင်တော်မူပါခမည်းတော်သည်ကိုရောအားဆက်ဆုပ်ရင်ရှာကြောင်းကို ဣဒေလအမျိုးသားအပေါင်းတို့သည်ကြား၍ကိုယ်တော်ဘက်၌နေသောသူအပေါင်းတို့သည်လက်အားကြီးကြပါလိမ့်မည်ဟုလျှောက်သည်အတိုင်း၊နန်းတော်ပေါ်မှာအဗရှလုံအဘို့မျက်နှာကြက်ကိုမိုး၍၊သူသည်ဣသရေလအမျိုးသားအပေါင်းတို့ရှေ့မှာခမည်းတော်၏ကိုယ်လုပ်တော်တို့ရှိရာသို့ဝင်လေ၏။ထိုကာလ၌အဟိသောဖေလပေးသောအကြံသည်ဘုရားသခင့်ထံတော်၌မေးလျှောက်၍ခံရသောဗျာဒိတ်တော်ကဲ့သို့ဖြစ်၏။ သူပေးသမျှသောအကြံကိုဒါဝိဒ်နှင့်အဗရှလုံသည်ဗျာဒိတ်တော်ကဲ့သို့မှတ်တတ်သတည်း